ခန်းကြီးနှင့်အငယ်1မှ73တင်တို့ညီကိုများကိုငါဤလူဟု၍၎င်းတင်တို့နှမများကိုတနာစုံမဲ့အတော်သမီးဟု၍၎င်းတဖန်ခေါ်ကြလော့တင်တို့အမိနှင့်ဆွေးနွေးကြလော့သူသည်ငါမယားမဟုတ်ငါသည်လည်းသူလင်မဟုတ်ကြောင်းကိုဆွေးနွေးကြလော့ပြစ်ဒဇာမျက်နာကိုပယ်၍မှားယွင်းခြင်းအမှုကိုရှောင်စေမရှောင်လင်သူ၏အဝတ်ရှိသည်မြတ်ကိုငါချွတ်၍ သူဘွားသောနေ့၌အဝတ်မရှိတကဲ့သို့အဝတ်မပါပြင်၌ထုတ်ထားမည်လွင်ပြင်ကဲ့သို့တုတ်တင်မည်သွေးချောက်သောမြေကဲ့သို့ဖြစ်စေလျက် ရေအငတ်ထား၍တည်စေမည်သူ၏သားသမီးတို့သည်သူမြောက်မှထား၍ရသော သားသမီးဖြစ်သောကြောင့်သူတို့ကိုငါမတနာမစုံမဲ့ဘဲနေမည်သူတို့အမိသည် ပြစ်ဒဏ်ဖြစ်၏ သူတို့ကိုပဋိသန္ဓေယူသောသူသည်ရှက်ဘွယ်သောအမှုကိုပြုပြီ။သူကလည်း၊ငါ့မုန့်၊ငါ့ရေ၊ငါ့သိုးမွှေး၊ငါ့ပိုက်ဆန်၊ငါ့ဆီ၊ငါသောက်သောအရည်တို့ကို ပေးတတ်သောငါ့ရည်းစားများနောက်သို့ငါလိုက်မည်ဟုဆိုပြီ။သို့ဖြစ်၍သူ့ကိုဆူးစောင်ရန်းနှင့် ကာထားမည်။ထွက်စရာမရှိစေခြင်းငှါသူ့ပတ်လည်၌ကျောက်ရိုးကိုလည်းတည်မည်။သူသည်ရည်းစားတို့ကိုလိုက်သော်လည်းမမှီ ရှာတော်လဲမတွေ့ဘဲနေရသောအခါ လင်ဟောင်းထံသို့ငါပြန်သွားမည်ယခုနေရာထက်အရင်နေရာသာ၍ကောင်းသည်ဟု ဆိုလိမ့်မည်ဆန်စပါစပြည့်ရီစီတို့ကိုငါပေးသနာသည်ဟု၍၎င်းဘာလဖျားအားပူဇော်သောရွှေနှင့်ငွေကို သူ၌ငါများပြားစေသည်ဟု၍၎င်း သူသည် မအောင်မေပါတကားတို့ဖြစ်၍စပားရရာကာလ၌ ငါစပါးကို၎င်းစပည့်ရေလောက်ရာကာလ၌ငါစပည့်ရေကို၎င်းသူ၏ကိုကို ဖုံးလွှမ်းစရာငါတိုးမွေးနှင့် ပိုက်ဆံကို၎င်းငါသိမ်းယူမည်ယခုပင်သူ၏ရည်စားများရှေ့၌သူ့အဝတ်ကိုငါလှစ်လှန်၍အရှက်ခွဲမည်ငါလက်မှအဘယ်သူမျှသူ့ကိုမနှုတ်ရသူရွှင်လန်းစရာအကြောင်းရှိသမျှနှင့်ပွဲခံခြင်းလာဇန်းနှင့်ဥပုပ်နှင့်ဆောင်ခြင်း ပရိသတ်စည်းဝေးခြင်းအလုံးစုံတို့ကိုငါပြတ်စေမည်ဤဒီကငါရည်စားပေးသောဆုလက်ဆောင်ဖြစ်သည်ဟု သူဆိုရာစပြည့်ဥယင်တင်မောတဖန်ဥယင်တို့ကိုငါတုတ်တင်ပယ်ရှင်း၍လွင်ပြင်ဖြစ်စေသဖြင့်ဒေါ်သားရဲတို့သည်ကိုက်စားကြလိမ့်မည်ဘာလဖျားတို့အားနန္တာဘောင်းကိုမိရှု၍နှကောင်းဆွဲနှင့်လက်ဆွဲတစားကိုဆင်လျက်ရည်စားများနောက်သို့လိုက်သည်ဖြင့် ငါကိုမေ့လျော့၍ဗာလဘုရားတို့လက်ထက်၌ပြုမိသောအပြစ်နှင့်အလျောက်ငါစီရင်မည်ဟုထာဝရဘုရားမိန့်တော်မူ၏။သို့ရာတွင် သူ့ကိုတဖန်ငါဖြားယောင်းမည်။တောလမ်းဖြင့်ပို့ဆောင်သော်လည်းနှစ်သိမ့်စေသော စကားကိုပြောမည်။တောတဘက်၌စပျစ်ဥယျာဉ်တို့ကို၎င်း၊အာခေါ်ချိုင့်၌မြော်လင့်ရာတံခါးကို၎င်းငါပေးမည် သူသည်အသက်ငယ်စဉ်ကာလအေဂုတုပြည်မှထွက်လာသောအခါတည်ခြင်းဆိုတကဲ့သို့တောတစ်ဖက်သို့ရောက်သောအခါတည်ခြင်းဆိုရလိမ့်မည်ထာဝရဘုရားမိန့်တော်မူသည်ကားထိုကာလ၌တင်သည်ငါ့ကိုသခင်ဟု၍မခေါ်ရခင်မွန်းဟု၍ခေါ်ရမည်အခြားတစ်ပါးသောသခင်တို့၏ဘွဲ့နာမများကို သူ၏နှုတ်မှငါပယ်၍ထိုဘွဲ့နာမများကိုနောက်တဖန်မမှတ်မိမမွဲ့ဆိုရ ထိုကာလ၌ငါသည် သူတို့အတွက်တောသားရဲ၊မိုဃ်းကောင်းကင်ငှက်၊မြေပေါ်မှာတွားတတ်သောတိရစ္ဆာန်များနှင့်မိဿဟာယဖွဲ့၍လေး၊ထား၊စစ်တိုက်လက်နက်တို့ကိုမြေပေါ်ကပယ်ရှားသဖြင့်၊သူတို့သည်စိုးရိမ်ခြင်းမရှိဘဲအိပ်ရကြလိမ့်မည်။ငါသည် ကိုယ်အဘို့သင့်ကိုအစဉ်အမြဲသိမ်းယူမည်။ဖြောင့်မတ်ခြင်း၊တရားသဖြင့်စီရင်ခြင်း၊ချစ်သနားစုံမက်ခြင်းနှင့်အညီကိုယ်အဘို့သင့်ကိုသိမ်းယူမည် တစ္ဆာဆောင်ခြင်းနှင့်အညီတင်းယူ၍တင်သည်ထာဝရဘုရားကိုသိရလိမ့်မည်ထာဝရဘုရားမိန်တော်မူသည်ကားထိုကာလ၌ငါသည်နားထောင်မည်မိုးကောင်းကင်စကားကိုနားထောင်၍သူသည်မြေကြီးစကားကိုနားထောင်မည်မြေကြီးသည်လည်းဆန်စပါးစပြည့်စီတို့၏စကားကိုနားထောင်၍သူတို့သည်လည်းရေစရေလစကားကိုနားထောင်ကြလိမ့်မည်ထိုသူတို့သမီးကို မျိုးစေ့ကဲ့သို့ မြေ၌ကိုအဖို့ငါကျဲမည်မတနာမစုံမဲ့အပ်သောသူတို့သမီးကိုငါတနာစုံမဲ့မည်ငါဤလူမဟုတ်သောသူကိုလည်းတင်ဒီငါဤလူဖြစ်သည်ဟုငါဆိုမည်သူကလည်းကိုတော်သည်အကျွန်ုပ်ဤဘုရားသခင်ဖြစ်တော်မူသည်ဟုလျှောက်လိမ့်မည်ဟုမိန်တော်မူ၏